ဝါဆိုသင်္ကန်းဆက်ကလှူဒန်းကြတယ်ဒီမှာဝါဆိုကြတဲ့တန်ဃာတော်အရှင်မြတ်တွေပြည်တွင်းပြည်ပတန်ဃာတော်အရှင်မြတ်တွေဝါဆိုတော်မူကြအဲ့ဒီဝါဆိုတော်မူကြတဲ့တန်ဃာတော်အရှင်မြတ်တွေသင်္ကန်းနဲ့ပတ်သက်ပြီးတော့ချမ်းချမ်းသာသာသုံးဆောင်နိုင်ရန်ရှိရွယ်ပြီးတော့တရားဓမ္မတွေကနေပြီးတော့ဝါဆိုသင်္ကန်းဆက်ကလှူဒန်းကြတယ်သာသနာတော်မှာပဏိတရာမှာဆမန်ကုံတော်စကံရိပ်သားပဲဖြစ်ဖြစ်မြန်မာနိုင်ငံမှာရှိကြတဲ့အခြားခြား သာသနာရိပ်သားတွေပဲဖြစ်ဖြစ်ပရိယတ်တိစာသင်တဲ့ကြီးတွေလည်းမြန်မာနိုင်ငံမှာအများအပြားမြို့အသီးသီးမှာရှိကြပါတယ်စာသင်တဲ့ကြီးတွေကတော့ပရိယတ်တိသာသနာတာဝန်တွေထောင်ဆောင်ရွက်ကြဗဏိတာရမအစရှိတဲ့သာသနာရိပ်သားတွေကတော့ပฏิပတ်တိသာသနာတော်ကိုဆောင်ရွက်တော်မူကြတယ်ဆောင်ရွက်ကြတယ်အဲဒီလိုပရိယတ်တိသာသနာပฏิပတ်တိသာသနာဆောင်ရွက်ကြတဲ့အခါမှာ တန်ဃာတော်အရှင်မြတ်တွေကြီးတက်တက်ဆောင်ရွက်မယ်ဆိုရင်လည်းအဲ့ဒီပရိယတ်ဒီသာသနာကိစ္စတွေပฏิပတ်ဒီသာသနာကိစ္စတွေအောင်မြင်အောင်ကြီးကြီးကျယ်ကျယ်အောင်မြင်အောင်မဆောင်ရွက်နိုင်ကြဘူးတန်ဃာတော်အရှင်မြတ်တွေမပါဘဲနဲ့တရားဓမ္မတွေတက်တက်ကြီးဆောင်ရွက်မယ်ဆိုလို့ရှိရင်လည်းဒါလည်းမဖြစ်နိုင်ဘူးအဲ့ဒီတော့တန်ဃာတော်အရှင်မြတ်တွေလည်းဆောင်ရွက်ရမယ်တရားဓမ္မတွေကလည်းဆောင်ရွက်ရအဲ့ဒီဆရာတကအချင်းချင်း ကျွန်းကန်နီးကန်ကျွန်းနီးဆိုသလိုအချင်းချင်းမှီးပြီးတော့သာသနာကိစ္စတွေကိုဆောင်ရွက်ကြရတယ်။အဲဒီလိုဆောင်ရွက်ကြတဲ့အခါမှာဘယ်လိုမှီရမှာလဲဆိုတော့တန်ဃာတော်အရှင်မြတ်တွေကဒကာဒကာဒကမတွေအပေါ်မှာပစ္စည်းလေးပါးနဲ့ပတ်သက်ပြီးတော့အမိပြုရဒကာဒကမတွေကလည်းပဲတန်ဃာတော်အရှင်မြတ်တွေအပေါ်မှာဓမ္မဒါနခေါ်တာပေါ့ တရားအသိဉာဏ်နဲ့ပတ်သက်ပြီးတော့တရားနဲ့ပတ်သက်ပြီးတော့အသိဉာဏ်နဲ့ပတ်သက်ပြီးတော့မိခိုကြရတယ်အဲ့လိုနည်းအားဖြင့်အပြန်အလှန်အချင်းချင်းအမိတဟဲပြုပြီးတော့မိခိုပြီးတော့သာသနာကိစ္စကိုဆောင်ရွက်ကြရတယ် Today at Panditarama Semango Meditation Center we are celebrating the 11th Vasak ceremony all over the country, Vasak ceremonies are held both at the Priyati centers and Patipati centers. Priyati centers are study centers where monks study the Pali scriptures, and Patipati centers are the centers that are teaching meditation. At both these centers, the monks carry out the sasana work. And in carrying out the sasana work, the monks alone can do the sasana work. However, the monks have to depend on the disciples, the lay disciples, for the four requisites. So the disciples provide the necessary four requisites to those monks who are carrying out the Patipati and the Priyati Sasana. So the monks and the disciples go hand in hand in carrying out both the Patipati and the Priyati Sasana. Kudi ခုဒီဝါစုသင်္ကန်းဆက်ကတ်တဲ့ကိစ္စလေးကြည့်ကြည့်လိုက်တာနဲ့ပဲဆရာတကအချင်းချင်းအမိပြုပြီးတော့ ဆောင်ရွက်ရတယ်ဆိုတာထင်ရှားပါတယ်တပင်တပင်ကိစ္စတွေကြည့်မယ်ဆိုလို့ရှိရင်လည်းဒီတိုင်းပါပဲဒီဝါစုသင်္ကန်းဆက်ကတ်တဲ့နေရာမှာတန်ဃာတော်ရှင်မြတ်ဒီကြီးတက်တက်ဆိုလို့ရှိရင်လည်းဒီဝါစုသင်္ကန်းဆက်ကတ်လို့မဖြစ်နိုင်ဘူးဒီလူကိစ္စမျိုးကြီးအဲမဖြစ်မြောက်နိုင်ဘူးတရားဓမ္မတွေရဲ့ပစ္စည်းပစ္စယဒါနခေါ်တဲ့သင်္ကန်းအလူဆွမ်းအလူစတဲ့ဒီလိုအလူတွေပါမှဒီကိစ္စအောင်မြင်နိုင်တယ်အဲတန်ဃာတော်ရှင်မြတ်တွေဝါရင်းကာလမှာ တရားတွေကြိုးစားအထုတ်ခြင်းလဲဆိုပေမဲ့လို့အဲ့ဒီတရားအထုတ်ခြင်းတာဒကာဒကမတွေပေါ်မှီပြီးလို့လည်းမရဒကာဒကမတွေမမှီဘဲနဲ့မဖြစ်နိုင်ဘူးဒကာဒကမတွေရဲ့ပစ္စည်းလေးပါထောက်ပံ့မှုလိုအပ်တယ်ဒကာဒကမတွေကလည်းပဲဆရာသမားတွေအထံကတရားအဆုံးမအသွင်သင်တွေကိုလိုချင်နေဆိုလို့ရှိရင်လည်းပဲဆရာသမားတွေမရှိဘဲနဲ့မရနိုင်ဘူးဒါကြောင့်မို့ဒီ By witnessing this Vasak ceremony, one can see clearly that the sasana work can be carried out only with the interdependence of the monks on the disciples and the disciples on the monks. Just as the monks have to depend on the disciples for the four requisites, the disciples also have to depend on the monks for the Dhamma, the Dhamma Desana that is delivered by the monks. So that is why one can easily witness that the Sasana work is dependent upon the unity, on the harmonious effectiveness of the disciples and the monks. ဒီမှာဒကာဒကမတွေကတော့ဝါစုသင်္ကန်းချင်းလဲဝါစုသင်္ကန်းကထိန်သင်္ကန်းချင်းလဲကထိန်သင်္ကန်းစသဖြင့်ဆွမ်းဆွမ်းဆိုလို့ရှိရင်လဲဆွမ်းသင်္ကန်းဆိုလို့ရှိရင်လဲသင်္ကန်းကြောင်းဆိုရင်လဲကြောင်းဆေးဆိုရင်လဲဆေးပဲပစ္စည်းလေးပါးနဲ့ပတ်သက်ပြီးတော့ဒကာဒကမတွေကတော့တရားတရားအမတန်ထက်တန်ရတယ်ပစ္စယဌာနခေါ်တဲ့ပစ္စည်းလေးပါးလူတွေပြုကြဒါဒကာဒကမတွေဘက်ကဆောင်ရွက်ရမယ်တာဝန်ပဲအဲ့ဒီတာဝန်ကတော့ကြည်ပြညာပါတယ်မြန်မာနိုင်ငံအနှံ့ပြပါပဲ တန်ဃာတော်ရှင်မြတ်ဒီဘက်ကဘာလို့ရမှာလဲတန်ဃာတော်ရှင်မြတ်ဒီကပစ္စည်းလေးပါလူခံယုံတက်တက်နဲ့တန်ဃာတော်ရှင်မြတ်ဒီဘက်ကတာဝန်ကြီးတယ်လို့ဆိုလို့မရသေးဘူးတန်ဃာတော်ရှင်မြတ်ဒီကပြန်ပြီးတော့ဓမ္မဒါနဆိုတာပြုလုပ်ရမယ်ဓမ္မဒါနပြုလုပ်တယ်ဆိုတာကတော့ဒီလိုဝါစုသင်္ကန်းဆက်ကတဲ့အခါမှာဝါစုသင်္ကန်းနဲ့ပတ်သက်ပြီးတော့အဲလူရတာနဲ့ပတ်သက်ပြီးတော့ဝမ်းမြောက်ဝမ်းသာစရာဖြစ်တဲ့ဘုရားဒေသနာအဆုံးအမတွေဟောပြောညွှန်ပြပေးရမယ် အဲတရားရိပ်တာတွေဆိုလို့ရှိရင်လည်းပဲတရားတွေပြတရားမှန်ဤတွေသင်ပေးဒါတွေကဓမ္မဒါနတွေပါပဲအဲ့ဒီလိုဓမ္မဒါနတန်ဃာတော်ရှင်မြတ်ဒီဘက်ကဆောင်ရွက်ပေးရမယ်တရားဓမ္မတွေကပစ္စယဒါနလုပ်ရမယ်တန်ဃာတော်ရှင်မြတ်တွေကဓမ္မဒါနလုပ်ရအဲ့ဒီလိုတရားဓမ္မတွေကလည်းကိုတာဝန်ကိုဆောင်ရွက်တန်ဃာတော်ရှင်မြတ်တွေကလည်းကိုတာဝန်ကိုဆောင်ရွက်တယ်ဆိုလို့ရှိရင်သာသနာတော်ကြီးဟာပရိယတ်တိသာသနာပဲဖြစ်ဖြစ်ပฏิပတ်တိသာသနာပဲဖြစ်ဖြစ် စီပင်တိုးတက်နေမှာပဲအဲ့ဒီလိုစီပင်တိုးတက်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့တရားဒဂမတွေကရောတန်ဃာတော်ရှင်မြတ်တွေကရောကိုတာဝန်ဒီအသီးသီးခြေပြုံအောင် ဆောင်ရွက်တဲ့အနေနဲ့ဒီလိုဝါစုသင်္ကန်းဆက်ကတဲ့ကာလမှာပစ္စယဒါနအမှုတရားဒဂမတွေကပြုတဲ့တန်ဃာတော်အရှင်မြတ်တွေကဓမ္မဒါနအမှုပြုတော်မူကြတယ် On the part of the disciples, it can be easily seen that the disciples are dutiful in providing the monks with the necessary prerequisites, such as offering these vaso vasak robes. And when there is the katina, the disciples offer the katina robes. The disciples provide the monks with meals and food and other medicines by providing the necessary abodes, the dwelling places, the kutis, the monasteries. And so the disciples provide the monks with all these four requisites, which is known as Pishya Dana. And on the part of the monks, it is also necessary for the monks to return the Pishya Dana provided by the disciples. And on the side of the monks, the monks in turn give the Dhamma Desana. It is the Dhamma Desana that the monks in return give the disciples who provide the monks. So that is why by providing the monks with Visyadana, the monks in turn provide the disciples with Dhamma Desana. So that is why if the monks and the disciples go hand in hand, inviting the sasana with the necessary requisites, with the necessary dhammadisana, the sasana can prosper much, and the, the Buddha sasana can propagate and can prosper much if there is this kind of harmonious ceremony during the Vasak time like this. အဲ့ဒီဒိဗ္ဗေတွေကိုရည်ရွယ်ပြီးတော့မြတ်စွာဘုရားကဒီစကားကိုမိန့်ကြားတော်မူခဲ့ပါတယ်မြတ်စွာဘုရားမိန့်ကြားတော်မူခဲ့တဲ့စကားကတော့ သာဂရနာဂရသဥဘောအညွညာနေစိတာဘာဒါရယံတိသဒ္ဓမံယောဂခေမံအနုတ္တရံတဲ့မြန်မာလူကတော့ဒကာဒကမတွေကရောတန်ဃာတော်ရှင်မြတ်တွေကရောအချင်းချင်းအမိပြုပြီးတော့မြတ်စွာဘုရားရဲ့အဆုံးအမပရိယတ္တိသာသနာတော်ပฏิပတ်တိသာသနာတော်ပฏิဝေဒသာသနာတော်ဆိုတဲ့သာသနာ၃ရပ်ကိုတဲ့အစဉ်တန်းအမြင့်ဆုံးနောက်ဆုံးဂိတ်ဆုံးပန်းနိုင်နေတယ်ပြောမယ်ဆိုရင်တော့ရဟတမေဉာဏ် နိဗ္ဗာန်ဆိုတဲ့ပန်းတိုင်တိုင်အောင်ဒကာဒကမတွေရောတန်ဃာတော်ရှင်မြတ်တွေရောရောက်အောင်တော်ရမယ်လှမ်းယူရမယ်တဲ့အဲရောသာသနာပန်းတိုင်ဖြစ်တဲ့နိဗ္ဗာန်ပေါ့လေနိဗ္ဗာန်ကိုရည်မှန်းပြီးတော့ဒကာဒကမတွေဒီလိုဝါဆို သင်္ကန်းတွေလည်းလှူဒန်းရတယ်အဲကထိန်သင်္ကန်းအစာရှိတာတွေလည်းလှူဒန်းရတယ်ဝါဆိုသင်္ကန်းအဲလှူဒန်းရုံနဲ့မက အာယုံစွမ်းနေနေစွမ်းနေဖြောကြီးတွေစသဖြင့်ဒီလိုလူတန်းစရာအမျိုးမျိုးတွေကိုလူတန်းရတာဘာကိုရည်ရွယ်ပြီးတော့ဘာကိုဥတိုက်ပြီးတော့လှုပ်ကြတာတော့ဆိုတော့တရားဓမ္မတွေနိဗ္ဗာန်ကိုရည်မှန်းပြီးတော့ဆင်းရဲခတ်သိမ်းခြင်းရဖြစ်တဲ့နိဗ္ဗာန်ကိုရည်မှန်းပြီးနိဗ္ဗာန်ကိုရလူတဲ့ဆန္ဒနဲ့ေဝါဆိုသင်္ကန်းနေဆက်ကလူရမ်းရတယ်ဆွန်နေဆက်ကလူရမ်းရတယ်စသဖြင့်ကုသိုလ်ကောင်းမှုတွေမျိုးစုံအောင်ပြုကြတန်ဃာတော်ရှင်မြတ်တွေကလည်းပဲ ဓမ္မဒါနပြုခြင်းပရိယတ်တိသာသနာတော်ကိုဆောင်ရွက်ခြင်းပฏิပတ်တိသာသနာတော်ကိုဆောင်ရွက်ခြင်းဆိုတဲ့ဒီလိုကိစ္စတွေဆောင်ရွက်တာကြီးမားချက်ပန်းတိုင်ကဘာလဲဆိုတော့နိဗ္ဗာန်ပါပဲဥတီချက်ချင်းတူကြတယ်အဲ့ဒီလိုဥတီချက်ချင်းတူညီကြတဲ့ဆရာတကာတွေလက်တွဲညီညီနဲ့အချင်းကိုအချင်းချင်းတူကိုတူအမိပြုပြီးတော့ကိုလိုတဲ့ပန်းတိုင်ကို သွားရမယ်ဆိုလို့ရှိရင်တဲ့ပန်းတိုင်ကိုမြန်မြန်ရောက်မယ်ခီးတွေပေါက်မယ်ခီးတွေတွင်မယ်တဲ့ခီးတွေတွင်မှုရအတွက် Referring to this interdependence on the monks and the disciples on each other, the Buddha said that in carrying out the sasana affairs, the sasana affairs for the Pripati Sasana, Pariyati Sasana, and Triveda Sasana. Monks and disciples go hand in hand by providing each other with the necessary needs. The disciples provide the monks with the necessary requisites, the necessary meals, the morning breakfast, uh, the, the lunch, and all the other requisites such as uh, the robes, uh, the medicines, uh, in, dwelling places, and, and so on. And in turn, the monks also provide the disciples by deliver, delivering the Dhamma Desana. So that is why, if there is such uh, interdependence on each other, like providing the monks with the necessary requisites and the monks providing the Dhammadi Sasana, there will, the, the goal will be reached. The goal for the purpose of providing each other with the necessary needs is to achieve Nibbana. The disciples provide the monks with the necessary four requisites with the aim of reaching, with the aim of realizing Nibbana. In turn, the monks also provide the Disna to the disciples with the aim of realizing Nibbana. So the goal, we have the common goal. Both the monks and the disciples have the common goal of realizing Nibbana. So that is why the Buddha said that by providing each other with the necessary needs, the sasana will flourish and also one's highest goal of realizing Nibbana can also be attained. ဘဝသို့သင်္ကန်းဆက်ကတဲ့ဒကာရမတွေဘက်ကတော့ပစ္စယဒါနတာဝန်ပြုပြီးတော့သာသနာကိုကုညီ၆ပန်းနဲ့ဒါဒကာရမတွေဘက်ကတာဝန်ကြီးပွန်သွားပြီတန်ဃာတော်ရှင်မြတ်တွေဘက်ကဒီဝါသို့သင်္ကန်းဆက်ကလှူဒါနာဆွမ်းအာယုံဆွမ်းနေဆွမ်းဖြိုရည်စသည်တွေလှူဒါနာအဲ့ဒါတွေနဲ့ပတ်သက်ပြီးတော့ဘုရားရဲ့အဆုံးအမဒေသနာတွေပြောပြပေးဖို့ဓမ္မဒါနပြုပေးဖို့တာဝန်ကျမ်းပါသေးတယ်အဲ့ဒီတာဝန်ကိုဆောင်ရွက်ပေးပါမယ်။ အဲ့ဒီဆောင်ရွက်ပြီးတဲ့အခါမှာဒီလိုဝါဆိုသင်္ကန်းစက်ကတ်တဲ့အခါမျိုးမှာဗဏိတာရမကျေးဇူးတော်ရှင်ရွှေတောင်ကုန်းသာသနာ့ဒါဆရာတော်ဘုရားကြီး ဟောကြားတော်မူလို့ရှိတဲ့တရားဒေသနာကိုပဲဟောပြမှာပါပဲဆရာတော်ဘုရားကြီးဟောကြားတယ်ဆိုတာလည်းပဲသူအတွေ့အခေါ်နဲ့သူ ပြောတာမဟုတ်ပါဘူးအဲစာပေကျမ်းဂန်ထဲမှာပိဋကစာပေထဲမှာဆိုထားတာတွေကိုယူပြီးတော့ဆရာတော်ဘုရားကြီးက ဒကာဒကမတွေသိရအောင်ဆိုပြီးတော့တဆင့်ဖောက်တယ်ပြန်ချပေးတဲ့သဘောပါပဲဓမ္မဒါနပြန်ပြုပေးတဲ့အဲ့ဒီလိုဓမ္မဒါနပြုတဲ့အခါမှာလည်းပဲဆရာတော်ဘုရားကြီးကသူ့ရဲ့ကျေးဇူးတော်ရှင် အနန္တကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးဖြစ်တဲ့မာစီဆရာတော်ဘုရားကြီးဒီတာတိကုံထားတဲ့လင်္ကာလေးတွေရှိရင်အဲ့ဒီလင်္ကာလေးတွေကိုအမြဲပဲအသုံးပြုပြီးတော့ဟောကြားလေးရှိပါတယ်အဲ့ဒီထုံးစံအတိုင်းပဲဆရာတော်ဘုရားကြီးကဒီဝါဆိုသင်္ကန်းစက္ကတာနဲ့ပတ်သက်ပြီးတော့ အဲမာသီဆရာတော်ဘုရားကြီးရေးသားတော်မူခဲ့တဲ့လင်္ကာလေးတွေရှိပါတယ်။အဲဒီလင်္ကာလေးတွေကိုဆရာတော်ဘုရားကြီးကအဲရွတ်ပြတယ်ဒကာဒကမတွေကိုလည်းနောက်ကလိုက်ဆိုခိုင်းနေအဲရှင်းပြတယ်အတိပဲရှင်းပြတယ်ဒီလိုလုပ်တာပါပဲ။အဲဒီလိုမာသီဆရာတော်ဘုရားကြီးကလင်္ကာတိကုံထားတာဟာလည်းပဲသူ့အတွေးဉာဏ်နဲ့သူတွေးခေါ်ပြီးတော့ဟိုပိဋကစာပေထဲမှာမပါတာတွေသူလျှောက်ပြီးတော့ရေးထားတာတော့လည်းမဟုတ်ဘူးပိဋကစာပေထဲမှာပါတဲ့ဟာတွေ မာဇီဆရာတော်ဘုရားကြီးကရေးထားတယ်ပိဋကစာပေဆိုတာအင်္ဂုတ္တရနိကေနဝကနိပတ်တာဥပါတိတေတတုဆိုတာဘုရားရှင်ဟောတော်မူခဲ့တဲ့တုတ်တန်တစ်ခုပါပဲအဲ့ဒီတုတ်တန်တစ်ခုရဲ့အပွင့်အထကထာမှာဝါစုသင်္ကန်းဆက်ကလှူဒါန်းတာနဲ့ပတ်သက်ပြီးတော့ဝမ်းမြောက်ဝမ်းသာပွဲဖြစ်တဲ့သကရလေးတွေပါရှိတယ်အဲ့ဒီသကရလေးတွေကိုမာသီဆရာတော်ဘုရားကြီးကလင်္ကာလေးတွေတီးကုန်ပြီးတော့အဲ့ဒီလင်္ကာလေးတွေကိုကျေးဇူးတော်ရှင်ပဏိတာတော်မှာဆရာတော်ဘုရားကြီးကလည်းပဲ အသုံးပြုပြီးတော့ဟောပြောလေရှိတယ်အဲဆရာသမားရဲ့နိနာနိတ္တယကိုလိုက်နာကျင့်သုံးတဲ့အနေနဲ့အဲဒီဝါစုသင်္ကန်းစက်ကလူရဏနဲ့ပတ်သက်ပြီးတော့ပြောပြပါမယ် The disciples have done their part by offering the monks with the necessary uh, vaso robe. Now it is a part of the sanghas to deliver the Dhamma Dana Dhamma Desana. And so Sarah will also be delivering this Dhamma Dana Dhamma Desana in line with what uh, our Sarah Upandita uh, used to uh, give on uh, ceremonies. Sarah Upandita used to give the Dhamma Desana, Dhamma Dana uh, what his teacher, the late Venerable Mahasi Siaro, gave during Vasak ceremonies. And the Mahasi Siaro also used to uh, make the Dhamma talks more easier by uh, writing verses about the deliverance of this Vasak uh, ceremony, the Vasak Desana, the Dhamma Dana in doing so, the Mahasisyara doesn't make any inventions. He did the verse, verses, he wrote the verses in, according, in accordance with the scriptures, in accordance with the Pali text. So that is why, in keeping to the Pali scriptures, in keeping to the Pali text, the late Venerable Mahasisyara composed short verses to uh, be delivered at Vasak ceremonies. So Sierra will also be uh, keeping the lineage and give this Vasa Dhamma Dana Dhamma Desna by quoting these verses composed by the late Venerable Mahasi Sierra, which Sierra Upandita used to do during Vasak ceremonies. ပိဋကစာပေမှာဆိုထားတာကတော့ပါဠိလိုဆိုထားပါတယ်။ အဲ့ဒီပါဠိကိုအရင်ရွတ်ပြမယ်မြန်မာလိုလည်းရှင်းပြမယ်အဲ့ဒီခါပြီးမှမာသီဆရာတော်ဘုရားကြီးအဲ့ဒီပါဠိအဲ့ဒီမြန်မာအဓိပ္ပာယ်ကိုရည်ရွယ်ပြီးတော့ဘယ်လိုလင်္ကာတည်ကုန်းထားတယ်ဆိုတာကိုလည်းပြောပြပါမယ်အဓိပ္ပာယ်ကိုလည်းရှင်းပြပါမယ်ရေတံပနကုလာနံတိနိတရဏာနိပင်စတိလာနိဧကံတလာကဗတ္တံဧကံပက္ခိယဗတ္တံဧကံဝတ္တဝါတိကံဧကာပောက္ခရဏိဧကောအာဝါသော ဧဝရူပါဏိနိဗ္ဗတပုံညာနိအတ္တိတေတံပိဂတိနိဗ္ဗတသောတာပန္နသရိတာနေဝတာနိကုလာနိတဲ့ဒါတော့ပါဠိစာပေဘုဒ္ဓရှိတဲ့ပုဂ္ဂိုလ်ကြီးတိတိကျကျသိအောင်လို့ရွတ်ပြတာပါပဲအတိတ်ပဲရှင်းပြပါမယ်ရေတံကုလနာအကျဉ်းတကာရကမတွေမှာ တိနိတရဏာနိတဲ့တရဏဂုံသုံးပါးဆောက်တည်တယ်အခု ဝါစုသင်္ကန်းဆက်ကလှူဒန်းဖို့ရောက်လာကြတဲ့တရားဒဂမတွေခန္ဓာရွှေဘုဆရာတော်ဘုရားကြီးထံကရဏဂုံသုံးပါးစောက်တီးလိုက်ကြတယ်ရှစ်ပါးသီလလည်းစောက်တီးလိုက်ကြတယ်အဲ့ဒီတရဏဂုံသုံးပါးဆိုတာကတော့ဖရာကိုကိုကိုွယ်ပါဤဗုဒ္ဓံတရဏံကိသာမိဓမ္မံတရဏံကိသာမိသံဃံတရဏံကိသာမိတရားတော်အရိယသံဃာတော်ရှင်မြတ်ဒီကိုကိုွယ်ပါဤဖရာတရားသံဃာယရဏသုံးပါးကိုစိတ်ကကိုကိုွယ်ပါဤလို့အဲ့ဒီလိုကိုကိုွယ်တဲ့ကုသိုလ်တစ်မျိုး တီနိတရဏာနိလို့ခေါ်တယ်ဘုရားတရားတန်ခါယရဏသုံးပါးကိုစီကပ်ကိုကိုယ်ရဲဒါတော့ဗုဒ္ဓသာသနာဝင် သူတော်စင်တိုင်းသူတော်စင်တိုင်းဒီကုသိုလ်ကတော့ရနေကြတာပါပဲအဲ့ဒီကုသိုလ်တစ်မျိုးတဲ့ပင်စသီလာနီတဲ့၅ပါးသီလာဆောက်တည်တယ်တဲ့ခုနကတရားနာပရိသတ်တွေယောဂီသူတော်စင်တွေ၅ပါးတယ်မကဘူး၈ပါးတောင်ဆောက်တည်လိုက်တယ်၅ပါးကိုထပ်ပြီးပြောရမယ်ဆိုရင်သူများအသက်မတတ်မှုသူများဥစ္စာမခိုးယူမှု ဆွေများသားသမီးမဖြက်စီးမှုလိန်ညာမပြောမှုမူရစီဝါဒီအရက်စဒီမသုံးဆွဲမှုအဲ့ဒီ၅မျိုးတဲ့လုံးကျုံအောင်စောင့်ထိနေတဲ့၅ပါးတိလာလုံးကျုံတဲ့အဲ့ဒီကုသိုလ်ကတမျိုးတဲ့ဧကံတလာကဗဒ္ဒံတဲ့တလာကဗဒ္ဒံဆိုတော့စာရည်တဲ့မဲရီချပြီးတော့အဲမဲချပြီးတော့လှူတာပေါ့လေကိုမဲကြတဲ့တန်ဃာတော်အရှင်မြတ်ဒီဆွမ်းအစရှိတဲ့ပစ္စည်းတွေလှူဒန်းနေအဲဆွမ်းလှူဒန်းတာပေါ့လေ တလာကပတ္တံစာရိဓမ္မချပြီးတော့လှူတဲ့ဆွမ်းတဏတ်ဆွမ်းတထက်တဲ့အဲ့ဒီကုသိုလ်ကတစ်မျိုးဧကံပက္ခိယပတ္တံတဲ့ဧကံပက္ခိယပတ္တံဆိုတာကလာဇံပက္ခလာစုပ်ပက္ခမှာဆွမ်းတထက်လှူတယ်တဲ့အဲ့ဒီဆွမ်းတထက်လှူတာကတစ်မျိုးတဲ့အဲရှေ့ဆက်လက်ကြံနေတယ်ခု၄မျိုးပြီးသွားပြီတရဏဂုံ၃ပါးတဲ့၅ပါးသီလတဲ့စာရိဓမ္မချပြီးလှူတဲ့ဆွမ်း အဲဆွမ်းတက်ထက်တဲ့နောက်ပြီးတော့လာဇန်ဘက်ကလာစုဘက်ကမှလှူတဲ့ဆွမ်းတက်ထက်တဲ့အဲ့ဒီလေးမျိုးပေါ့လေနောက်ပြီးတော့ကျန်တာလည်းဆက်ပြောပါမယ် Sarah will, uh, what Sarah recited is in Pali, the verse in Pali, and then Sarah explained the Pali verse that he recited in Burmese. The meaning is that during the Vasak celebrations, First of all, the disciples uh, take the refuge in the triple gems. The disciples take the refuge in the Buddha, in the Dhamma, and the Sangha. And this is the first merit, the first kusala the disciples get at the Vasak celebrations. Then, after taking refuge in the triple gems, the disciples also uh, observe the precepts. And the verse it is said that it is a meritorious deed, it is kusala deed to observe the, the five precepts. The yogis and the audience have just taken the eight precepts, not even the five precepts. So this is the second kusala. Uh, the disciples get at this swasa ceremony. And the number three kusala the disciples get is when they offer meals by lucky draw. And during the siege, there were lucky draws, and those monks who got these uh, lucky draw will get the meals. And so this is the third kusala that the disciples get at the Vasak ceremony. And then there are also offerings made during the full moon day, during the uh, no moon day. And so on these Uposada days, offerings are made and so this is the four kinds of kusala deeds the disciples get by making offerings to the monks. နောက်ရောက်ရဘဝဟာမြဲတယ်တဲ့ကောင်းတဲ့ဘဝရောက်ဖို့ရမြဲတယ်တဲ့သိကြတယ်တဲ့ပါဠိကဆက်ပြီးပြောတယ်ပါဠိကဒီတံပိဂတိနိဗ္ဗတာတဲ့အဲ့ဒီလို ကုသိုလ်တွေရှိတဲ့ပုဂ္ဂိုလ်မှာနောက်ရောက်ရမယ့်ဘဝမြဲတယ်သိကြတယ်အဲ့ဒီကုသိုလ်ကခုန၄မျိုးပြီးသွားပြီအဲ့ဒီ၄မျိုးအပြင်နောက်ထပ်၃မျိုးကတော့ဧကံဝတ္တဝါတိကံတဲ့ဝတ္တဝါတိက ဝါစုသင်္ကန်းတဲ့ဝါစုဘတ္တဝါတိကရအတိပဲကုန်နှစ်နည်းဖွင့်နေပေါ့လေနှစ်နည်းဆိုတာကတော့အခုဝါစုသင်္ကန်းဆက်ကလူရဏာနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တိုက်ရိုက်သက်ဆိုင်တဲ့စကားလုံးကတော့ခုနခုသူခုနှစ်မျိုးတွေကတော့ဒီဝတ္တဝါတိကပေါ့လေဝါစုသင်္ကန်းဝါစုသင်္ကန်းဆိုတဲ့နေရာမှာ ဝါကျွတ်ပြီးတဲ့တန်ဃာတော်တွေကိုသင်္ကန်းလှူဒန်းတယ်အဲ့ဒါလဲဝါဝါကျွတ်ပြီးတဲ့သင်္ကန်းဝါကျွတ်ပြီးတဲ့တန်ဃာတော်ရှင်မြတ်တွေလှူဒန်းတဲ့သင်္ကန်းအင်းအဲ့ဒီသင်္ကန်းလဲဝတ္တဝတိကလို့ခေါ်တယ်ဝါဆိုကြတဲ့တန်ဃာတော်ရှင်မြတ်တွေအခုဝါဆိုကြတဲ့ဝါကကြတဲ့တန်ဃာတော်ရှင်မြတ်တွေငါတို့လူရန်တဲ့သင်္ကန်းကိုဝတ်ယုံသုံးဆောင်ပြီးတော့ဝတ်ယုံပြီးတော့ အဲတရားတွေရှိမှပွားများအထောက်နိုင်ကြပါစေပရိယတ်တိသာသနာတော်တွေကိုဆောင်ရွက်နိုင်ကြပါစေပฏิပတ္တိသာသနာတော်တွေကိုဆောင်ရွက်နိုင်ကြပါစေလို့အဲ့ဒီလိုရည်ရွယ်ချက်တွေနဲ့လူတန်းနဲ့သင်္ကန်းမျိုးဟာလဲဝတ္တဝါတိကဝါဆိုသင်္ကန်းပဲတဲ့ဝါဆိုတဲ့တန်ဃာတော်ရှင်မြတ်တွေကိုလှူတာပဲဖြစ်ဖြစ်ဝါဆိုပြီးလို့ဝါကျွတ်ပြီးတဲ့တန်ဃာတော်ရှင်မြတ်တွေကိုလှူတာပဲဖြစ်ဖြစ်အဲ့ဒါဝတ္တဝါတိကလို့ခေါ်တယ်တဲ့အဲ့ဒီလိုသင်္ကန်း လူရန်တဲ့ဒကာဒကမတွေကစွဲမြဲတဲ့ကုသိုလ်ရှိတဲ့ကုသိုလ်ရှင်တွေပဲတဲ့အဲ့ဒီကုသိုလ်ရှင်တွေရဲ့နောက်ရောက်ရမယ့်ဘဝဟာမြဲတယ်တဲ့ဒကာဒကမတွေမြောက်ပြီးပြောနေတာလည်းမဟုတ်ဘူးစာထဲမှာပါတဲ့အတိုင်းဘုရားဒေသနာနဲ့အညီပြောပြတာပဲဒီကုသိုလ်စေတနာတွေရဲ့စွမ်းအားတတ္တိဟာဒီလိုရှိတယ်ဆိုတာကိုသိရတော့ဝမ်းသာတာပေါ့ကိုလိုရတဲ့ကုသိုလ်ကအမတန်စွမ်းအားကြီးတဲ့ကုသိုလ်တွေပဲဆိုတာကိုလှုပ်တဲ့ကုသိုလ်ကို တွေးလိုက်တဲ့အခါမှာအာရကြီးနုကျင်းတဲ့ဝန်တာစရာဖြစ်တယ်အဲ့ဒီလိုဝန်တာစရာဖြစ်အောင်ဆိုပြီးတော့အမှန်တဘာဝကိုထုတ်ဖော်ပြီးတော့ပြတာပြတာပါပဲမရှိတာကိုပေါ်ပြီးတော့ပြတာလည်းမဟုတ်မရှိတာတွေကြံဖန်ပြီးပြောတာလည်းမဟုတ်ဘူးတကယ်စွမ်းတတ်ပြီးရှိတာကိုရှိတဲ့အတိုင်းပြောပြတာပဲအဲ့ဒါဧကံဝတ္တဝါတိကံတဲ့ The Buddha said that by offering these kusala deeds during the vasak time you get these uh the said four kinds of benefits, the four kinds of kusala deeds. Altogether, there are seven kinds of kusala deeds which the disciples can get during the Vasak time. And that is during the Vasak time by offering the number five kusala deed is for offering the Vasa rope, the Vasa rope. The Vasa rope or the Vasak rope can be offered at the beginning of the Vasak or it can also be offered at the end of the Vajra. Those monks who spend the rain retreats can be offered these Vasak robes, either at the beginning of the Vasak time or after spending the rain retreats at the center. The Vasak robe can also be offered at the end of the Vasak. So when disciples offer these Vasak robes, these disciples who offer robes are assured of a good existence. So that is why by offering robes, disciples get the good kusala deeds of being assured of a good existence in the next life. And Sierra is not telling this out of favor or favor, favoring the disciples. It is what is said in the Pali text. It is according to what has been written in the Pali scriptures. It is according to the Buddha's Pali scriptures that this kusala deed is assured. Those who offer vasa robes, either at the beginning of the vasak or at the end of the vasak, these disciples who offer vasa robes will be assured of a good existence in the next life. Mm, ဧကာပောက်ခရဏီနဲ့ရေကန်တကန်တူးပြီးတော့လှူတယ်တဲ့အဲ့ဒီလှူကလည်းပဲဆွဲမြဲတဲ့ကုသိုလ်အလှူပဲတဲ့ဧကောအာဝါသောတဲ့ကျောင်းဆောင်တဆောင်ဆောက်ပြီးတော့လှူတယ်တဲ့အဲ့ဒီလှူကလည်းပဲဆွဲမြဲတဲ့ကုသိုလ်အလှူပဲတဲ့အဲ့ဒီလိုဆွဲမြဲတဲ့ကုသိုလ်အလှူခုနှစ်မျိုးလှူတဲ့ပုံကိုယ်တွေမှာတဲ့နောက်ဘဝကောင်းတဲ့ဘဝရောက်ဖို့သိကြတယ်တဲ့သူရဲ့နောက်ဘဝရောက်မယ်ဘဝမြဲတယ်ကောင်းတဲ့ဘဝရောက်ဖို့သိကြတယ် အဲနောက်ပြီးတော့တေချာတဲ့အကြောင်းကိုသူကရှေ့ဆက်ပြီးတော့စကလုံးလေးနဲ့ပြောထားသေးတယ်သောတာပန္နသရိတာနိဝတာနိကုလာနိတဲ့အဲ့ဒီလိုအလှခုနှစ်မျိုးလုံးကိုဖြစ်ဖြစ်အလှခုနှစ်မျိုးတွေကတစ်မျိုးမျိုးကိုပဲဖြစ်ဖြစ်လူတဲ့ဒကာဒကမတွေဟာသောတာပန္နသရိတာနိဝါတဲ့သောတာပန်နဲ့အလားတူသွားပါတယ်တဲ့သောတာပန်နဲ့တူသွားကြပါတယ်တဲ့သောတာပန်နဲ့တူသွားတယ်ဆိုတာသောတာပန်ဆိုတဲ့ပုဂ္ဂိုလ်ကငရဲလည်းမရောက်တော့ဘူးတိရိစ္ဆာန်လည်းမဖြစ်တော့ဘူးပြိတ္တာလည်းမဖြစ်တော့ဘူးအတူတကယ်လည်းမဖြစ်တော့မရောက်တော့အပယ်လေးပါမကြတော့ အဲ့ဒီလို သောတာပန်ပုဂ္ဂိုလ်တွေဟာအပေရကပိတ်သွားသလိုခုနက အလှမျိုးအလှခုနှမျိုးကိုပဲဖြစ်ဖြစ်အဲ့ဒီခုနှမျိုးတွေကတစ်မျိုးကိုပဲဖြစ်ဖြစ်အဲ့ဒီခုနှမျိုးထဲမှာအပါဝင်ဖြစ်တဲ့အခုဝါဆိုသင်္ကန်းဆက်ကလူတန်းမှုအဲ့ဒီလူတန်းမှုကုသိုလ်ကို ပြုတယ်တရားဓမ္မတွေကသောတာပန်နေနဲ့အလားတူတယ်တဲ့သောတာပန်နေနဲ့အလားတူတယ်ဆိုတာသောတာပန်နေကအပေရကပိတ်သွားသလိုအဲအခုဝါဆိုသင်္ကန်းလူတန်းနဲ့ ကုသိုလ်ရှင်ပဲဖြစ်ဖြစ်အခြားကြံတဲ့6မျိုးကုသိုလ်တွေကိုပြုလုပ်တဲ့လူတွေဆိုတာတော့သောတာပန်အစစ်တော်လည်းမဟုတ်သေးဘူးအဲ့ဒီပုဂ္ဂိုလ်တွေကအလူ9မျိုးကိုလူတဲ့ပုဂ္ဂိုလ်တွေကသောတာပန်အစစ်မဟုတ်ဘူးသောတာပန်နဲ့တူတယ်ဆိုတော့သောတာပန်အတုပဲရှိသေးတယ်အစစ်လောက်တော့အတုကအစွမ်းတတ္တိမရှိဘူးပေါ့စွမ်းရည်မကောင်းဘူးပေါ့အကြီးသွေးမကောင်းဘူးပေါ့အစစ်ဆိုတာကတော့သောတာပန်အစစ်ဆိုတာတော့သာဝရပေတကားပိတ်သွားပြီဒီကုသိုလ်ရှင်တွေကတော့ဒီကုသိုလ်ရဲ့အစွမ်းတတ္တိရှိနေသမျှဒီကုသိုလ်ကအကျိုးပေးနေသမျှ And the remaining two kusala deeds the disciples get by offering the, uh, the by celebrating the Vasak is when they offer the reservoirs when they dig up the the earth and make small reservoirs for utility for when there is the water, when, when we make reservoirs, monks can make use of the water easily. And the other kusala deed is by offering monasteries, is by building monasteries, building kutis for the monks. So when disciples offer these seven kinds of kusala deeds, the Buddha said that those disciples who offer the seven kinds of kusala deeds are likened to sotapanna, stream winners. Stream winners or sotapannas are assured of a good, uh, good existence. In the same way, those disciples who offer the seven kinds of kusala deeds, either all the seven kinds or any of the uh, kusala deeds, that come within these seven kinds are likened to sotapanas, are likened to streamliness. And if these disciples who offer the seven kinds of kusala deeds are likened to streamliness, sotapana, the doors to the netherworlds are closed. But these uh, disciples who offer the seven kinds are only likened to streamliness, are only likened to sotapanas. So they are not genuine sotapanas. They are not authentic sotapanas. They are like fake sotapanas. So even though they are likened to sotapanas, it is not the authentic kind of sotapanas, not the genuine kind of sotapanas. Only the genuine kind of sotapanas are assured, fully assured of good existences. So that is why it is also important to bear in mind that it is only the authentic kind of Sotapanas, genuine kind of Sotapanas, who are really assured of being reborn in good existences. <clears throat> However, by offering the seven kinds or offering any of the second kinds, these disciples also enjoy the uh, good existence, are also assured of the doors being closed to the nether worlds. အဲရွှေပဲဖြစ်ဖြစ်စိတ်ပဲဖြစ်ဖြစ်ကြောက်ပဲဖြစ်ဖြစ်ယရနာတစ်ခုခုပေါ့လေကိုရှိချထားမဲ့တစ်ခုကအစစ်တစ်ခုကအတုအဲယရနာအကြောင်းကောင်းကောင်းနားလည်တဲ့သူယရနာတန်ဖို့ကိုနားလည်တဲ့သူကတော့အတုပဲယူလိုက်မလို့အစစ်ယူရမှာပေါ့အစစ်ကပိုအားကိုးရတာကိုပိုတန်ဖို့ရှိတာကိုဒီလိုပါပဲသောတာပန်အတုသောတာပန်အစစ်ဆိုတဲ့နေရာမှာသောတာပန်အတုနဲ့ကျင့်နိုင်မယ်ဆိုလို့ရှိရင်သောတာပန်အစစ်အစစ်အဆင့်ကိုမလန့်နိုင်သေးဘူးအဲ့တော့သောတာပန်အတုဘဝနဲ့ကတော့ကျင့်နိုင်နေရမှာမဟုတ်ဘူးသောတာပန်အစစ်ဘဝမှာ ကျေနပ်စရာဖြစ်တယ်ဒါမှလည်းအပေလေးပါအမြဲတမ်းတကားပိတ်သွားမှာကိုဒီတော့တရဏဂုံသုံးပါးစောင့်တည်တဲ့သူတွေသောတာပန်အတုတွေပဲသောတာပန်နဲ့တူတဲ့ပုဂ္ဂိုလ်တွေငါးပါးသီလလုံးုံတဲ့ပုဂ္ဂိုလ်တွေသောတာပန်နဲ့တူတဲ့ပုဂ္ဂိုလ်တွေအဲစာရမဲဆွမ်းတစ်ကြိမ်လှူတဲ့ပုဂ္ဂိုလ်ဆွမ်းတစ်ထပ်ကပ်ဘူးတဲ့ပုဂ္ဂိုလ်အဲ့ဒါလည်းသောတာပန်နဲ့တူတဲ့ပုဂ္ဂိုလ်ပဲလာဇံဘကလာသုဘကမှာဆွမ်းတစ်ထပ်ကပ်ဘူးတဲ့အဲအဲ့ဒါလည်းသောတာပန်နဲ့တူတဲ့ပုဂ္ဂိုလ်ပဲဘာလို့သင်္ကန်းတစ်ခါလှူဘူးတဲ့ဒါလည်းသောတာပန်နဲ့တူတဲ့ပုဂ္ဂိုလ်ပဲ အဲရေကန်တကန်တူးလူဘူးတဲ့ဒါလည်းသောတာပန်နဲ့တူတဲ့ပုဂ္ဂိုလ်ပဲကျောင်းတဆောင်လူဘူးတဲ့ဒါလည်းသောတာပန်နဲ့တူတဲ့ပုဂ္ဂိုလ်ပဲသောတာပန်အတုတွေပဲတဲ့သောတာပန်အတုနဲ့ကျင့်နိုင်ရမှာမဟုတ်ဘူးသောတာပန်အစစ်ဖြစ်အောင်လုပ်ရမယ်သောတာပန်အစစ်ဖြစ်အောင်လုပ်ရမယ်ဆိုတာတော့ဘယ်လိုလုပ်ရမှာတော့ခုယောဂီသူတော်စင်ဒီပါဏိဒါရမစမံကုသောစကံဤတမအာထုတ်နေကြတယ်တတိပ္ပံတရားတွေအာထုတ်နေကြတယ်အဲ့ဒီတတိပ္ပံတရားတွေအာထုတ်နေကြတာဟာဒါသောတာပန်အဖြစ်အစစ်တွေဖြစ်အောင်လုပ်နေကြတာအဲတရဏဂုံသုံးပါး ဆောက်တည်ထားအောင်လည်းအာရကျဉ်းနေရမှာမဟုတ်ဘူးဒီနာလေးနဲ့တင့်တိန်နေရမှာမဟုတ်ဘူးဒီလောက်နဲ့ရက်နေရမှာမဟုတ်ဘူးအဲငါးပါးသီလလုံခြုံလေးနဲ့လည်းဒါလည်းဒီလောက်လေးနဲ့တင့်တိန်ကျဉ်းနေရမှာမဟုတ်ဘူးအဲစာရိတံဆွမ်းတစ်ခါလူဖို့နဲ့လည်းအာရကျဉ်းနေရမှာမဟုတ်ဘူးအဲလာဇံဘက်ကလာဇုဘက်ကမှလူတဲ့အလူကိုတစ်ခါလူဖို့နဲ့လည်းပဲအာရကျဉ်းနေရမှာမဟုတ်ဘူးခုလိုဝါဆိုသင်္ကန်းတစ်ခါမကအခါကကတ်ဖူးတဲ့ဆိုယုံမြနဲ့လည်းပဲအာရကျဉ်းနေရမှာမဟုတ်ဘူးကျောင်းတဆောင်ကြီးကန်းရေကန်တကန်း ရေတွင်းတွင်းပေါ့လေဒါတွေအကုန်လုံးဝင်တာပါပဲအဲ့ဒါတွေလှူဒန်းဘူးယုံနဲ့လည်းပဲအာရကျေနပ်နေရမှာမဟုတ်ဘူးဒီလောက်လေးတော်ပါပြီပြီးပါပြီပြည့်စုံပါပြီသောတာပန်တုဖြစ်ပါပြီဆိုပြီးတော့အာရကျေနပ်နေရမှာမဟုတ်ဘူးတဲ့သောတာပန်အစစ်ဖြစ်အောင်အတုကနေအစစ်ဖြစ်အောင်တဆင့်အဲအစင်တန်တက်ဖို့လိုသေးတယ်အဲ့ဒီလိုတက်ဖို့ဆိုတာတော့တတိပဋ္ဌာန်တရားအခုပဏိတာရမဆမံကုန်တော်စကံဤတမအားထုတ်နေကြတဲ့ယောဂီတွေလို့အားထုတ်ဖို့လိုသေးတယ်လို့အဲ့ဒီလိုကိုယ့်ကိုယ်ကိုနားလဲသဘောပေါက်ပြီးတော့ အဲခုနကစွဲမြဲတဲ့အလှလို့ခေါ်တဲ့အလှခုနှစ်မျိုးသောတာပန်နဲ့တူးစေနိုင်တဲ့အလှခုနှစ်မျိုးကိုလည်းပဲမိမိတို့စွန့်နိုင်သမျှပြုလုပ်ကြပါအဲ့ဒီလိုပြုလုပ်ယုံနဲ့အာရကျေနပ်မနေကြဘဲနဲ့သောတာပန်အစစ်ဖြစ်အောင်လဲဆက်ပြီးကြိုးစားကြပါလို့ယခုဝါစုသင်္ကန်းဆက်ကလူတန်းပွဲမှာလာကြတဲ့တရားဓမ္မအားလုံးကိုအဲကျေးဇူးတော်ရှင်ပဏိဒါရမရွှေတောင်ကုန်းသာသနာ့ဟိတဆရာတော်ဘုရားကြီးရဲ့နိနာနိတ္တယပဏိဒါ ဒါမှဆရာတော်ဘုရားကြီးရဲ့ဆရာဖြစ်တဲ့မာစီဆရာတော်ဘုရားကြီးရဲ့နိနာနိတယပိဋကစာပေမိမှာဆိုထားတဲ့အဲအဆိုတွေနဲ့ပေါ့လေအညီဝါစုသင်္ကန်းဆက်ကလူရဏနဲ့ပတ်သက်လို့ပြောတဲ့ပြောလိုက်တဲ့ဓမ္မဒါနကိုတရားဓမ္မတွေကိုဓမ္မဒါနပြုပေးပြီးပါပြီအဲ့ဒီလိုဓမ္မဒါနပြုပေးတဲ့အခါခုနတိုက်တွန်းတဲ့အတိုင်းမိမိတို့ဆွဲမြဲတဲ့လူတွေလည်းဆွမ်းနိုင်သမျှပြုကြပါအဲ့ဒါတွေနဲ့အာရတင်းတင်မနေကြဘဲနဲ့သောတာပန်အစစ်ဖြစ်အောင်လည်းပဲ ဆက်ပြီးတော့ကြိုးစားကြပါလို့တိုက်တွန်းလိုပါတယ် When you see two different kinds of jewelry in front of you supposing there are two jewels in front of you one is a fake imitation jewel and the other is a genuine uh, jewel one who understands one who knows about jewelry will choose the genuine uh, jewel the person will not take the imitation jewel. In the same way, one who offers the seven kinds of kusala one who do the seven kinds of kusala during the Vasak celebrations, like taking refuge in the triple gems, by taking the precepts, the five precepts or the eight precepts, by offering the lucky draws, by offering the the goods on the full moon day, on the moon day, on this on these Uposatha days, by offering vasa robes, by offering reservoirs, by offering kutis and monasteries. Any of the disciples who offer any of these uh, things are likened to a sotapanna, but they're not genuine. It is like imitation jewel. So even though by offering any one of these uh, kusala deeds, you are likened to a sotapanna. You're not a genuine sotapanna. You're only an imitation sotapanna. To become a genuine sotapanna, to become an authentic sotapanna, you have to practice like the practicing yogis here at the center. The yogis who are practicing at the Panditarama Forest Center are trying to achieve the genuine kind of sotapanna, are trying to become authentic sotapanas. So that is why it is not enough by being contented with any of the seven kinds of kusala deeds, which is only an imitation sotapanna. It is important that you try to become a genuine and authentic sotapanna by practicing meditation like the yogis who are practicing at the center. So that is why one should not be contented by being accomplished in one or all of the seven kinds of kusala deeds, which can only make you to become an imitation sotapanna, but should try your best. You should try to achieve the genuine or authentic kind of sotapanna by practicing and by uh, becoming a noble sotapanna. So that is why one should strive one's level best to achieve to become the authentic Sotapanna ပိဋကစာပေနဲ့အဆိုနဲ့အညီကျေးဇူးတော်ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးပြီးကုန်းထားတဲ့လင်္ကာလေးတွေကိုအားလုံးလိုက်ဆိုပြီးတော့ဒီကနေ့ဝါဆိုသင်္ကန်းဆက်ကလူရဏနဲ့ပတ်သက်ပြီးတော့ပြောကြားတဲ့နုမောရဏစကားတရားစကားဆုံးသက်ပါမယ်အဲ့ဒီလင်္ကာလေးတွေအားလုံးလိုက်ဆိုကြပါတိတရဏငါးသီလ မေချစာယိတံတိတရဏငါသီလမေချစာယိတံတိတရဏငါသီလမေချစာယိတံဆိုကြည့်ပါတိတရဏငါသီလ တိတရဏဆိုတာတရဏဂုံသုံးပါးစောက်တည်မှုငါးသီလဆိုတာငါးပါးသီလလုံခြုံအောင်ဆောင်ထိန်မှုမဲချစာရည်ရံဆိုတာစာရည်ရံမဲချပြီးတော့စွမ်းလူရန်မှုတိတရဏငါးသီလမဲချစာရည်ရံ15ရက်စွမ်းဝါသင်္ကံလူရန်တောက်ရီကံ15ရက်စွမ်းဝါသင်္ကံ လူရန်တောက်ရီကံ15ရက်စွမ်းဝါသင်္ကံလူရန်တောက်ရီကံ15ရက်စွမ်း စွမ်းဆိုတာကလာဇံလာပြည့်လာပြည့်မှာလူတဲ့စွမ်းပဲဖြစ်ဖြစ်လက်ွယ်မှာလူတဲ့စွမ်းပဲဖြစ်ဖြစ်အဲဒီစွမ်းကို15ရက်စွမ်းလို့ခေါ်တယ်15ရက်စွမ်းဝါသင်္ကန်းတဲ့ခုလိုဝါဆိုသင်္ကန်းလူတဲ့သင်္ကန်းအဲဒါဝါသင်္ကန်းလို့ဆိုတယ်လူရန်တောက်ရီကံတဲ့တောက်ရီကံလူတယ်အဲဒါကလူရန်တောက်ရီကံလို့စီထားတယ်ကျောင်းလူတဝနိပတ္တ ပုံညရှိသူမှန်ကြောင်းလှူတဝနိပတ္တပုံညရှိသူမှန်ကြောင်းလှူတဝနိပတ္တပုံညရှိသူမှန် ကျောင်းလူတဝဆိုတာကျောင်းတဆောင်ဆောက်လို့လူရန်နေနိဗ္ဗတ္တပုံညာတဲ့နိဗ္ဗတ္တဆိုတာစွဲမြဲသောပုံညာဆိုတာကုသိုလ်ကောင်းမှုတဲ့အဲ့ဒီလိုစွဲမြဲတဲ့ကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေပဲတဲ့အဲ့ဒီအလှူတွေကိုလူကြတဲ့ပုဂ္ဂိုလ်တွေကဒါကြောင့်ကျောင်းလူတဝနိဗ္ဗတ္တပုံညာရှိသူမှန်တဲ့တောတာလိုပဲဂတိမြဲဖောက်လွဲသူမပြန်တဲ့တောတာဘာအစ်စ်လိုပဲတဲ့အဲမကောင်းတဲ့ဘဝတွေ လွယ်လွယ်မှမှမရောက်ဘူးတဲ့ဂတိမြဲတယ်တဲ့အဲ့ဒါလဲဆိုကြည့်မယ်သောတာလိုပဲဂတိမြဲဖောက်လွဲသူမပြန်သောတာလိုပဲဂတိမြဲဖောက်လွဲသူမပြန်သောတာလိုပဲဂတိမြဲ ဖောက်လွဲသူမပြန်ကဲစကနေဆုံးထိတစ်ခေါက်စီဆိုပြီးရင်တရားပြီးပါပြီအဲ့ဒီဒါပြီးလို့ရှိရင်အလုံးသွားပြီးခေါ်ပြီးတော့ တရားပြီးပါပြီစပြီးတော့တစ်ခေါက်စီပြန်ဆိုကြည့်လိုက်ပါတိတရဏတိတရဏငါတိလာမေချစာရီတံ15ရေစွာဝါသင်္ကံလူကံတောက်ရီကံကြောင်းလူတဝနိဗ္ဗာဒပုံညရှိသူမှန်သောတာလူပဲဂတိမြေ ဟောက်လွဲသူမပြန်ပြီပြီသာဓုဟောရေသက်ချရအောင်ပါနော်ရေသက်ချမှာဆိုအလုံးလိုက်စုရှင်ဘုရားတပည့်တော်တို့သည်ပန္တိတာရမသေမိုင်ကိုတောစခန်းရိပ်သာ၌ဝါကတ်တော်မူကြသော ပြည်တွင်ပြည်ပသံဃာတော်ရှင်မြတ်တို့အားဆက်တကြိမ်မြောက်ဝါစုသင်္ကန်းဆက်ကလူရန်ရပါကုန်၏တရဏဂုံ၃ပါးနှင့်တကွရှစ်ပါးသီလကိုလည်းထမှန်ဆောက်တည်ကြပါကုန်၏အာယုံစွမ်း နေစွမ်းလျှောဤအလှူတို့ကိုလည်းဆက်ကလှူဒန်းကြပါကုန်၏ဝါစုသင်္ကန်းနှင့်ပတ်သက်သည်တရားတော်ကိုလည်းယူသည်စွာနာကြကြပါကုန်၏ဤကုသိုလ်ကောင်းမှုအစွတ်စွသည် င်းရဲခတ်သိမ်းငြိမ်းရာဖြစ်သောနိဗ္ဗာန်ဤအကြောင်းအထောက်အပံ့ဖြစ်ပါစေဤကုသိုလ်ကောင်းမှုအစုစုဤအဖို့ဘာကကိုမိခင်ဖခင်ဆရာသခင်ကျေးဇူးရှင်အပေါင်းဆွေမျိုးမိတ်ဆွေအပေါင်း ကိုးဆောင်နဲ့အိမ်ဆောင်နဲ့ရက်ွက်ဆောင်နဲ့မြို့ရွာဆောင်နဲ့သာသနာတော်ဆောင်နဲ့ဤသာသနာရိပ်သာဆောင်နဲ့တရားမင်းယမမင်းအစရှိသောတတ္တဝါအလုံးတို့အားအမြအမြ ပေးဝေငှပါ၏တတ္တဝါအလုံးတို့သည်အမြရ၍ကိုယ်စိတ်နှဖြာချမ်းသာကြသည်ဖြစ်ကြပါစေတော်ရသမြအမြအမြအမြရော